ဇူလိုင်19ရက်2019ခုနှစ်တနင်္လာနေ့တဲ့ဒီနေ့ညနေ9:00နာရီမှာရန်စီကမ္မဋ္ဌာန်းဌာနရာမှုရှိသောဆရာတော်တန်ဃာတော်ယောဂီသူတော်စင်များနှင့်အဲတရားအထုတ်ကြသောယောဂီသူတော်စင်များ ဝေယဝိဆကုသိုလ်ရှင်များအလူရှင်လူမများ ဤရိတ်တာနှင့်ဆက်နွယ်ပတ်သက်ပဋ္ဌာန်းဆက်ရှိသောခုနှစ်ရသသမီးဒီဒီတို့သည်ယရဏမြတ်သုံးပါးနှင့်မိဘဆရာသမားဤသူတို့ရှင်မစီဆရာတော်ဘုရားပဏိတာဓမ္မဆရာတော်ဘုရားပြီးလင်းဆရာတော်စရှိသောဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်တွေကြောင့်အေးရန်ကြောင်းကြဘူးသောကရိကင်း၍ကိုယ်စိတ်နှပါအေးအေးမြတ်မြတ် ကြည်ကြည်လင်လင်ချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့်တတိပဋ္ဌာန်၄ပါးမြတ်တရားကိုယုံယုံကြည်ကြည်လင်လင်မြတ်မြတ်ရှုမှတ်နိုင်ကြသဖြင့်ဥမာတောင်ကန်းအေးချမ်းသောနေပြည်မှာယုံမွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ယုံမွေ့နိုင်သလိုတရားတရားသောပုဂ္ဂိုလ်တွေကိုလည်းပဲဥမာပကံအေးချမ်းသောနေမြေရအောင်စွမ်းဆောင်နိုင်တဲ့ အာဇာတိပုဂ္ဂိုလ်မြတ်ဒီပြည့်နိုင်ကြပါစေလို့မေတ္တာပို့တာရင်ဓမ္မသဘင်စတင်ဖွင့်လိုက်ပါပြီအမိဝိသောပမသုတ်တန်ကြီးကိုမြတ်စွာဘုရားကိုယ်တိုင်ဟောကြားခဲ့တဲ့ပါဠိတော်များနဲ့တို့ပါဠိကိုဖွင့်ပြတဲ့အဓိပ္ပာယ်စသည်တွေစုံနေသမျှစုံပြီးတော့ပြည့်စုံနေသမျှပြည့်စုံအောင် တိတိကျကျလည်းဖြစ်အောင်ဆိုပြီးတော့ဆရာတော်ဘုရားကြီးဟောကြားခဲ့တဲ့တရားကိုအဲဖတ်ကြားပြီးတော့မြတ်စွာဘုရားကိုယ်တိုင်ဟောသလိုဆရာတော်ဘုရားကြီးကိုယ်တိုင်ဟောသလိုအာယုံပြုပြီးတော့နာကြဖို့ရတွေ့တဲ့ခုချိန်ကစပြီးတော့ချိန်ရသမျှဣတိကြကြဖြစ်အောင်ဗတ်ကြပြီးဟောကြားပြပါမယ်အကန့်ကန္တကတော့နန္ဒီရာကအကြောင်း အကံကန္တအဲ့ဒီနန္ဒီရာဂကအလွန်တတ္တဝါတိုင်းကြိုက်ကြတယ်လူတွေကလည်းသိကြိုက်တယ်ဘုနကမိတ်ဆွေချင်းချင်းခင်းနေတာလူပဲတဲ့သူကတဲကြိုက်တာကို နန္ဒီရာဂအဲ့ဒီနန္ဒီရာဂမရှိရင်လောကတည်းလည်းမနေနိုင်ဘူးကြိုက်လဲကြိုက်အောင်မှပြစ်မှန်သူကအပြစ်လဲပြောလို့တော့မဖြစ်ဘူး နန္ဒီတာကမရှိတဲ့ယန္တာတွေက လောကထဲမှာသိမနေနိုင်တော့ပဲအဲသိမနေနိုင်တော့ဘူးတဲ့ဘာမှပြောစရာမရှိဘူးအကုန်လုံးအနိတ္တာရဘာမှမရှိတော့ဘူးတဲ့နန္ဒီရာကလေးရှိနေတော့ပါရမှုလေးတွေနဲ့ပြောစရာကလေးဖြစ်နေတာကိုပြောစရာ မဟုတ်ပေမဲ့လို့ပြောစရာကလေးဖြစ်နေတယ် အရေးကြီးတယ်သူကအဲ့ဒါကြောင့်အဲ့ဒီနန္ဒီရာကတဲ့6ဒွါရကကြလာတဲ့အာယုံဟူသမျှအကောင်းတွေကို လက်ကမ်းပြီးတော့နေတဲ့နန္ဒီရာကအဲ့ဒီနန္ဒီရာကဟာတရားမဟုတ်ဘူးငယ်ပေါင်းကြီးပေါ်ဖြစ်တဲ့အင်မတန်ရင်းနှီးတဲ့မိတ်ဆွေနဲ့တူတယ်တဲ့။ဟိုတော့ကမိတ်ဆွေအခုတော့ရန်သူပေါ့လေ။ အဲ့ဒါနဲ့တူပါတယ်တဲ့ဒါကိုပြောတာဟာတဲ့နန္ဒီရာကဆိုတာသူ့ကို အပြစ်မြင်ခဲ့တယ်သူကလည်းဇွမ်းတတ္တိသိကောင်းတယ်ဗေတိအောင်လိုက်တုံးဆိုရင် အရိယမေဘုနာတိအောင်ကိုလိုက်တယ်အရိယမေဘုဖြစ်ကဏိတိအောင်သူကလိုက်ပြီးတော့ตายရတာပဲအမတန်အားကောင်းပါတယ်တာမန်တရားအမတုပဲနေတဲ့ပုဂ္ဂိုလ် တရားသဘောမသက်ဝင်တဲ့ပုဂ္ဂိုလ်ဆိုတော့ဒီနန္ဒီရာဂကအာကြီးဖြစ်နေတာဒီနန္ဒီရာဂဖြစ်အောင်လို့ပဲလူတွေက ကြောင်းကြစိုက်နေရတာအမြင်ကောင်းကလေးတွေမြင်ရအောင်အကြာကောင်းလေးတွေကြားရအောင် အနံ့ကောင်းလေးတွေနမ်းရအောင်အရသာကောင်းလေးတွေစားရအောင် အတွေ့အထိကောင်းလေးတွေတွေ့တိရအောင် ဝမ်းမြောက်ဝမ်းသာစရာ အာယုံကလေးတွေနဲ့တွေးရအောင်အေးရင်လည်းပဲသူစိတ်ကူးနေတာပဲသူတနေ့တော့ကောင်းနိုးနိုးတနေ့တော့ကောင်းနိုးနိုးဒါရီပဲစိတ်ကူးနေတယ်အေးရင်လည်းစိတ်ကူးနေတယ်အဲနိုးနေရင်တော့ပြောစရာမရှိဘူးအေးရင်လည်းပဲတကတကအိမ်မက်တဲ့တောင်မှစိတ်ကူးလိုက်သေးတယ်တာယာစရာတွေရှောက်ပြီးတော့ကြမ်းနေတယ်နန္ဒီရာဂတွေဖြစ်နေတယ်တဲ့ အဲ့ဒီနန္ဒီရာဂအဖြစ်ဖြစ်ခြင်းဒုက္ခပညာဒီဥသောဥကောင်းကိုကြစေသည်တဲ့ဓကရာကဒါကတော့ပညာရှိတွေနဲ့မှဟုတ်မှာဒါပေမဲ့လို့အဓကရာကပြောတော့ပညာရှိတွေကတည်တည်ကြကြစဉ်းစားအောင်မှာပေါ့ဘုန်းကြီးကပြောရတယ်လက်ပြီးတော့ပညာကဥကောင်းတဲ့လူတွေတရားဘက်ကနေပြီးတော့ကြည့်ရင်ပညာကဥကောင်းတဲ့လူတွေ ဥကောင်းရှိသွားပဲတမ္မာဒိဋ္ဌိရှိသွားခေါင်းဆောင်လို့ဥကောင်းတဲ့ဒူရဲတဲ့ပညာဒီဟုသောဥကောင်းဟာနန္ဒီရာကဖြစ်လိုက်တာနဲ့သူကြသွားတယ်မျက်စိဖြင့်အစင်းကိုမြင်ရတယ်ဆိုတော့အတ္တကရာကဥမာပြတယ်နှစ်သက်စရာအစင်းလေးမြင်သည်တဲ့ဣဋ္ဌာယုံကလေးခေါ်တယ်အခုကာမဘုံအနေအချင်းပြောရရင်တော့ ယောက်ျားမိန်းမဆိုတဲ့အာယုန်တွေပါပဲတရားမဟုတ်ဘူးယောက်ျားတွေရဲ့နှစ်သက်စရာအာယုန်မိန်းမတွေရဲ့နှစ်သက်စရာအာယုန်ဒါလေးတွေရှိအဲ့ဒီနှစ်သက်စရာအာယုန်လေးတွေတွေ့ပြီတဲ့မြင်ပြီဆိုလို့ရှိရင်ဝိတိကလေးချရအောင်မယ်စိတ်အစဉ်ကလေးဖြစ်ပုံကလေးပဂတိပုဂ္ဂိုလ်တွေသိနေတာကတော့မြင်ရင်ဖြင့်ငါမြင်တာပဲ တကြက်တည်းမြင်သွားတယ်လူအောင်းမိတယ်ဒီလိုမဟုတ်ဘူးတကြက်တည်းစိတ်ကူးကလေးပေါ်လာတယ်အောင်းမိတယ်ဒီလိုမဟုတ်ဘူးစိတ်တွေကအစဉ်စဉ်ဖြစ်ရတာအလွယ်ကလေးမဟုတ်ဘူးသူပြစ်နေတာ အလွယ်သားဟောဒီတရားသဘောနဲ့ပြည့်စင်ကလေးတွေပြောရင် တစင်ချင်းတစင်ချင်းဖြစ်နေတယ်အတော်များများဖြစ်တယ်မျက်စိထဲမှာ အစဉ်အာယုံကကြလာတယ် အစဉ်အာယုံအစဉ်အရိပ်ကလေးထင်လာတာပေါ့နိအစဉ်ရိပ်ကလေးထင်လာတော့နှလုံးသွင်းဆင်ခြင်တယ်တဲ့အဘာလိတ်လုံးဆိုပြီးတော့ဆင်ခြင်လိုက်တာဥပမာအားဖြင့်လူတယောက်တရက်ပင်အောက်အိတ်နေတယ်တရက်ပင်ဘောကတရက်သီးကဒိုင်းကနေဆိုကြွေကြလိုက်တာအနန္တအနိပကြွေကြတယ်လူကအိပ်ပျော်နေတယ်အိပ်ပျော်နေတော့ ဘယ်ငနဲ့ကြတော့မနှိုးဘူးလားဘာပါလိမ့်လုံးစဉ်းစားတယ်အဲ့ဒါလိုပဲတဲ့အစဉ်အာယုံမျက်စိထဲမှာမတင်လာခင်ကကဲစောစောကအိပ်ပျော်နေသလိုဘဝင်ကြနေသလိုရှိတယ်ညာအိပ်နေတဲ့အခါတွေလဲဘဝင်စိတ်တွေပဲနေလေဒီလိုပဲရင်ကြားနေတဲ့အခါလဲဘဝင်စိတ်တွေကြားထဲမှာအများကြီးရှိတယ်ဒါပေမဲ့လို့ရှင်းကသိတဲ့စိတ် နောက်ကသိတဲ့စိတ်တွေကအဆက်နေတော့တစ်ဆက်တည်းဖြစ်နေတယ်လို့အောက်မိတယ်ဒီလိုမဟုတ်ဘူးကြားထဲမှာအိပ်ပျော်နေတဲ့စိတ်ကလေးတွေလည်းအများကြီးရှိသေးတယ်တချို့ပုဂ္ဂိုလ်တွေကတော့နည်းနည်းထူးတယ်အာနာတယ်ဆိုတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီလူတွေဘဝင်တွေများများကြနေတယ်သူစိတ်ကူးရုပ်တရက်မဖြစ်ဘူးမိကလူပြောရင်မဲ့ရုပ်တရက်သူနားမလဲဘူး ဟိုမှာဘဝင်တွေကအများကြီးကြနေတာထိုင်းနေတာခေါ်တယ်တဲ့အဲဒီလိုအိပ်ပျော်နေရကနိုးလာတယ်လို့ပဲဝင်ကနေပြီးဓာလာတော့ငုဏကစဉ်းစားတယ်မျက်စိနဲ့စဉ်းကြလာတာဘာပါလိမ့်မတုံးဆိုပြီးစဉ်းစားတယ်အဲဒါကိုဗိဓမာဝဟာရနဲ့ပင်စဒွါရဝဇံလို့ခေါ်တယ်ပင်စက၅ခုဒွါရကဒွါရအဝဇံကစဉ်းညင်းနေတဲ့ မြစ်သဒွာရမှာဆင်ញင်တာတဲ့မျက်စိမှာအစင်းကြလာရင်ဆင်ញင်တဲ့စိတ်ဖြစ်တယ်ဒါတခုပေါ့လေနားမှာအတန်ကြလာရင်ဆင်ញင်တဲ့စိတ်ဖြစ်တယ်နှာခေါင်းမှာအနံ့ကြလာရင်ဆင်ញင်တယ်လျှာမှာရတာပေါ်လာရင်ဆင်ញင်တယ်တဲ့ကိုယ်မှာတဏှာက အတွေ့အထိကလေးပေါ်လာရင်လည်းဆင်ញင်တယ်အဲ့ဒီ द्वार မှာဆင်ញင်လို့ အဲ့ဒီငါးဒွါရမှာဆင်ញင်လို့ပင်စဒွါရဝဇံလို့ငါးဌာနမှာဆင်ញင်တဲ့စိတ်ကလေးဖြစ်တယ်တဲ့ပင်စဒွါရဝဇံလို့ပါဠိလိုခေါ်တယ်ဇာပေတတ်တဲ့ပုဂ္ဂိုလ်တွေဘုရားသူကလွယ်လွယ်လေးကလေးပဲဇာမတင်မှုတဲ့ပုဂ္ဂိုလ်တွေနားလည်အောင်လို့ဘုန်းကြီးကပြောနေတယ်ပင်စဒွါရဝဇံငါးဒွါရမှာကြာရောက်လာတဲ့အာယုံကိုဘာပါလိမ့်မတုံးလို့ဆင်ញင်တာတဲ့ မြင်မလားဆိုရင်မမြင်သေးဘူးစဉ်းဉဏ်တာပဲရှိသေးတယ်ခုနကအဲ့ရာကနိုးလာတော့ကတော့ကမျောတော့ပါနဲ့နိုးလာတဲ့ဘာပါလိမ့်မတုံးလို့စဉ်းဉဏ်တော့တရတိမမတိသေးဘူးစဉ်းဉဏ်လိုက်တော့တော်တော်ကြာတော့မြင်သွားတယ်စဉ်းဉဏ်ပြီးတာနဲ့မြင်သွားတာပါပဲကြက်ချင်းပဲအဲ့ဒါကဘာနဲ့တူတုံးဆိုတော့ခုနကအိယာကနိုးလာတဲ့ပုဂ္ဂိုလ်ဘာပါလိမ့်မတုံးဆိုကြည့်လိုက်တော့ တယတိမြင်တယ်လို့ပဲတဲ့တယတိကြွေးတာလို့ပဲဆိုတာသိတယ်အဲ့ဒါနဲ့တူတယ်အဲမြင်ပြီးတော့မြင်တဲ့စိတ်ကလေးကလည်းပျောက်သွားတာပဲဆင်ញင်တဲ့စိတ်ကလေးကလည်းဆင်ញင်ပြီးပျောက်သွားတာမြင်တဲ့စိတ်ဖြစ်လာ မြင်ပြီးတော့ပျောက်သွားတယ်အဲမြင်ပြီးတော့ပျောက်ပြီးတော့ဘာဖြစ်တုံးဆိုတော့တံပတိဆိုင်တဲ့တံပတိဆိုင်ပါဠိလိုမြန်မာပြန်ထားတယ် အလွယ်တကူခေါ်ရလို့လက်ခံတဲ့စိတ်ကလေးပါပဲခုနကမြင်တဲ့အာယုံကလေးကို လက်ခံထားလိုက်တယ်မှတ်ပုံတင်ထားလိုက်တယ်အဲ့ဒီစိတ်ကလေးဖြစ်တယ်အဲ့ဒါကဘာနဲ့တူတော့ဆိုတော့အိယာကနိုးလာတော့ခုနကတရတိမြင်လို့လမ်းကောက်လိုက်တာနဲ့တူတယ်တဲ့တရတိလေးယူယူထားလိုက်တယ်အဲနောက်ပြီးတော့အဲ့ဒီလက်ခံတဲ့စိတ်ကလေးလက်ခံပြီးပျောက်သွားတယ် တံပတိဆင်းကပြောက်သွားတော့တန်တီရဏစုံစမ်းနေတဲ့အဲ့ဒီအာယုံကကောင်းသလားဘယ်နဲ့ဟာတော့ချစ်စရာလားမုန်းစရာလားကြီးညိုစရာလားလို့စုံစမ်းတယ်တန်တီရဏလို့ခေါ်တယ်ပါဠိလိုမြန်မာလူကတော့စုံစမ်းတဲ့စိတ်တဲ့အခုနကတရတိကောက်ယူတဲ့လူကကောက်ယူပြီးတော့တရတိဟာမဲ့ပလား စားလို့ကောင်းပြီလားလို့လက်နဲ့နှိပ်ကြည့်သလိုအဲ့ဒါနဲ့တူတယ်တဲ့အဲနောက်ပြီးတော့စုံစမ်းပြီးတော့ဆုံးဖြတ်ချက်ချတယ်ချစ်စရာကောင်းတယ်မုန်းစရာကောင်းတယ်ကြီးညိုစရာကောင်းတယ်စသဖြင့်အဲ့ဒါဝုဒ္ဓစိတ်တဲ့ပါဠိလို ပါဠိကဝုဒ္ဓပနမြန်မာလိုဝုဒ္ဓဆိုဘာသာပြန်ထားတယ်ဆုံးဖြတ်တဲ့စိတ်ကလေးပါပဲဆုံးဖြတ်ချက်ချလိုက်တာဟိုယုံမြတ်မှဒီဂရီချတယ်ဆိုတာများလို့ ဆုံးဖြတ်ချက်ချလိုက်တယ်။ကြစ်စရာကောင်းသည်လို့ဆုံးဖြတ်လိုက်ရင်လောဘတွေဖြစ်တော်မယ်။မုန်းစရာကောင်းသည်လို့ဆုံးဖြတ်လိုက်ရင်မုန်းမုန်းတော်မယ်။အဲစိတ်ဆိုးတော်မယ်။ယွန်စရာကောင်းသည်လို့ဆုံးဖြတ်လိုက်ယွန်တော့မှာကြီးညိုစရာကောင်းသည်လို့ဆုံးဖြတ်လိုက်ကြီးညိုမှာတရားတရားတွေကုသိုလ်တွေဖြစ်မယ်။အခုနကတရသီးကိုနှိပ်နေကြည့်တဲ့အခါမှာဟာမဲ့ပြီစားလို့ကောင်းပြီဆုံးဖြတ်လိုက်ရင်စားမှာပေါ့လေ။ စားတော့မယ်တဲ့အဲ့ဒီဆုံးပြတ်တဲ့မုတ်တော်စိတ်ဆုံးသွားတဲ့အခါဇောစိတ်တွေဖြစ်လာတယ်တဲ့ဇောစိတ်တွေအရင်တခါတည်းပြင်းပြင်းထန်ထန်ခုနကဟာလီတွေကတော့အာမကောင်းဘူးအဲဇောစိတ်ကတော့အဟုန်နဲ့ပြင်းပြင်းထန်ထန်ဖြစ်လာတယ်တဲ့တန်တန်စွမ်းစွမ်းကြီးဖြစ်လာတယ်ဇောစိတ်တွေအကုသိုလ်ဇောစိတ်ရှိတယ်ကုသိုလ်ဇောစိတ်ရှိတယ်အကုသိုလ်ဇောစိတ်ကတာယာနှစ်သက်ပြီးတော့လောဘဇောရှိတယ် စိတ်ဆိုးပြီးဖြစ်တဲ့ဒေါသဇောရှိတယ်မောဟဇောလည်းရှိတယ်ကုသိုလ်ဇောကတော့ဖြင့်ခုနှစ်ခုရှိပါတယ်ကြီးညိုပြီးဖြစ်တာတို့အဲကြီးညိုပြီးဖြစ်တာတို့စသဖြင့်ကုသိုလ်ဇောစိတ်တွေဖြစ်တယ်ဇောစိတ်ခုနှစ်ကြိမ်တစ်ကြိမ်ပြီးတစ်ကြိမ်တခါတည်းအရှိန်မပြေဘဲနဲ့ထက်ကတက်ကဖြစ်တော့ခုနှစ်ကြိမ်ပြီးဝီတိတိဖြစ်တယ်တဲ့ခုနကတယတိမဲ့ပြီးဆုံးပြတ်လိုက်တော့ စားလို့ကောင်းပြီဆုံးပြလိုက်တော့ပါဇက်နဲ့စက်ပြီးတော့ရတာပါဇက်နဲ့ကြိုက်ပြီးရတာခံတယ်လို့တဲ့အရသာခံတယ်တဲ့စားတယ်တဲ့တခါကြိုက်လိုက်စားလိုက်တခါကြိုက်လိုက်စားလိုက်လို့သူလိုပဲဇောတွေအကျဉ်းချင်းဖြစ်တယ်တဲ့ခုနှစ်ကျင်းတိုင်တိုင်ဖြစ်တယ်တဲ့ဇောကနှစ်ကျင်းဖြစ်ပြီးတဲ့ကဘာတွေဖြစ်တော့ဆိုတော့တရားယုံဆိုတာဇောပြီးတော့ကိုဇောလောက်တော့ရှင်မကောင်းရှင်မကောင်းတော့ဘူး ဒါပေမဲ့ခုနကဟာတွေဇမြုံခတ်တယ်လို့ပဲပြန်ပြီးအာယုံပြုတာလေးတရားယုံကနှစ်ကြိမ်ဖြစ်တယ်တဲ့အဲစိတ်ကလေးတွေတရတိစားပြီးတဲ့ပုဂ္ဂိုလ်ကလည်းစားပြီးတဲ့တရတိစားရတာကလေးပြန်ပြီးစဉ်းစားတာကလေးနောက်ကဖြစ်တယ်လို့ကိုပြီးတော့တရတိရအရတာလေးစဉ်းစားရင်စဉ်းစားရင်အိပ်ပျော်သွားတယ် အဲ့ဒါလိုပဲတဲ့ခုနကတရားယုံပြီးတော့လဲဘဝင်ကြပြီးအိပ်ပျော်သွားပြန်ပြီတဲ့နောက်တခါလဲသူပြန်လို့အောင်မယ်စဉ်းစားအောင်ပါပဲအဲ့ဒါကမြင်တဲ့ဝီဒိအဲမြင်တဲ့ဝီဒိပြီးတာတဲ့ကြားရင်လဲဒီတိုင်းပဲတဲ့နားရင်စားရင်တွေးတည်ရင်ဒီတိုင်းပဲစိတ်အစဉ်တွေကဖြစ်တယ်အဲ့ဒီလိုဖြစ်ရမှာတဲ့ဘုဒ္ဓကဆုံးဖြတ်လိုက်လို့ ကြည်စရာကောင်းတယ်လှတယ်တင့်တယ်ကြည်စရာကောင်းတယ်ဆုံးပြလိုက်လို့ရှိရင်နောက်ကနှစ်သက်ตาရတဲ့လောဘဇောဖြစ်တယ်တဲ့အခုနန္ဒီရာကခေါ်တဲ့တရားဖြစ်လာပြီတဲ့ဖြစ်ရင်ဘယ်နဲ့နေတော့ဆိုတော့ပညာပြောက်သွားပြီပညာကောင်းတွေဒီမှာပြောက်တယ်စလာကလေးကပညာမရှိတဲ့ပုဂ္ဂိုလ်ကတော့ခေါင်းမရှိဘဲနဲ့ဒူပါလိမ့်မယ်သူကဒါမပါဘူး အတ္တကရာကဘုန်းကြီးကစဉ်းစားတယ်အစကတည်းကဝိပဿနာရှုနေတာမဟုတ်တော့ဉာဏ်ကအစကတည်းကမရှိဘူးအဲမရှိတော့သူ့မှာခေါင်းကတော့ပြုတ်စရာတော့မရှိဘူးအစကတည်းကခေါင်းမရှိပဲဖြစ်နေတယ်တဲ့ခေါင်းမပေါက်နိုင်ပဲဖြစ်နေတယ်လို့ဆိုရမှနဲ့တူတယ်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကတော့ပြည့်မြင်ရှုကြရင်ရှုမြင်မျက်နှာမှတ်ကြရင်ကြတာမှတ်နာနာစတာတွေ့တည်တာတွေမှတ် ရင်တိုင်းပြင်တိုင်းယူနေရတာကိုယူတိုင်းယူတိုင်းဟာဝိပဿနာပညာတွေဖြစ်နေတာတဲ့မြင်မြင်တယ်ကြည်ချင်းယူလိုက်ဝိပဿနာပညာဖြစ်တယ်ကြားရင်ကြားချင်းယူလိုက်ဝိပဿနာပညာဖြစ်တယ်ပေါင်းနေပိန်နေယူလိုက်ဝိပဿနာပညာဖြစ်တယ်ရှုတိုင်းရှုတိုင်းဟာဝိပဿနာပညာဉာဏ်လေးတွေဖြစ်နေတယ်ရှုတိုင်းရှုတိုင်းဝိပဿနာပညာဉာဏ်လေးတွေဖြစ်နေတယ် အဲ့ဒါဘုဒ္ဓောကနေပြီးချစ်စရာကောင်းတယ်ဆုံးပြတ်လိုက်လို့မြင်ရတဲ့အားလေးကိုချစ်ခင်နှစ်သက်တဲ့တာယာစိတ်ကလေးဖြစ်သွားလို့ရှိရင်တဲ့နန္ဒီရာက ဖြစ်ရင်ခုနကပညာကမဖြစ်တော့ပညာကောင်းပြုတ်သွားပြီတဲ့အဲ့ဒါဟာခုနကနေပေါင်းကြီးပေါ်ဖြစ်တဲ့မိတ်ဆွေကနေပြီးတော့ဓာတ်နဲ့ခုတ်ချလိုက်တာနဲ့တူပါတယ်တဲ့မိတ်ဆွေအရင်ပဲဆိုပြီးလက်ခံထားလိုက်တာနဲ့တခါတည်း ဓာတ်နဲ့ခုတ်ကြလိုက်တော့သေရောအဲ့ဒါနဲ့တူတယ်တဲ့အဲ့ဒါနန္ဒီရာဂကိုအဲ့ဒီနန္ဒီရာဂကဒီလိုတတ်တတ်ပါတယ်လို့မြတ်စွာဘုရားဟောခဲ့ပါတယ်မြတ်စွာဘုရားကိုယ်တိုင်ဟောကြားခဲ့တဲ့အတိရုအာတိဝိသောပမသုတ်တံပါဠိတော်ဟောစဉ်ကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကမြန်မာလူမျိုးနဲ့ကဘာသူကဘာသားတွေသိအောင်ဖွင့်ပြဟောကြားအပ်သောတရားတော်ကို နာယူမှတ်သားဟောကြားနေကြသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝါနန္ဒတို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၀၈ပါးကသမှုတရားသစ္စာ တဏှာကျုပ်ရာနိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇာမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမက္ကသစ္စာလို့သစ္စာ၄ပါးလေးကျင်တိုင်တိုင်သိကြမြင်ကြပါသဖြင့်မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി ယတာ ကိုယ်စီကိုယ်ငါခံစားနိုင်ကြလို့မဟုတ်မှာပကံအေးချမ်းသောနေမြေမှာကောင်းစွာမသွေပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု